ရှင်ယောဟန်ခရစ်ခန်းကြီး7အငယ်1မှ6ညီမမာရိနှင့် မာသတို့နေသောဘေသနိရွာသားလာဇရုအမည်ရှိသော သူတယောက်သည် နာလျက်နေလေ၏နာလျက်နေသော လာဇရု၏နှမမာရိကသခင်ဖျားကို စီမွေးနှင့်လိမ့်၍ခြေတော်ကိုမိမိစပင်နှင့်တုပ်သော မာရိဖြစ်သည်ညီမတို့သည် အထံတော်သို့ဆေလွတ်၍သခင် ကိုယ်တော်ချစ်တော်မူသောသူသည်နာလျက်နေပါသည်ဟုလျှောက်ကြ၏ထိုစကားကိုယေရှုသည်ကြားတော်မူလျှင်ထိုအနာသည်သေနာမဟုတ်ဘုရားသခင်၏ဘုန်းတော်ကိုထင်ရှားစေသောအနာဖြစ်၏ထိုအနာကြောင့်ဘုရားသခင်၏သားတော်သည်ဘုန်းထင်ရှားခြင်းရှိလိမ့်မည်ဟုမိန့်တော်မူ၏ယေရှုသည် မာသကို၎င်းသူ၏ညီမနှင့်လာဇရုကို၎င်းချစ်တော်မူ၏လာဇရုနာဒီကိုကြားတော်မူလျှင် ကြွတော်မမူဘဲထိုအရ၌နှစ်ရက်နေတော်မူ၏အငယ်9မှ16ထိုနောက်မှတပည့်တော်တို့အားယူဒပြည်သို့တဖန်တွားကြဂုံအံ့ဟုမိန်တော်မူလျင်တပည့်တော်တို့ကအရှင်ဖျားယူဒလူတို့သည်ယခုပင်ကိုတော့ကိုဂဲနှင့်ပြစ်ချင်းကရှာကြံလျက်ပင်ထိုအရက်တို့တဖန်ကြွတော်မူအုံးမီလောဟုလျှောက်ကြ၏ယေရှုကလည်းတနေ့တွင် တဆက်နှစ်နာရီရှိသည်မဟုတ်လော လူသည်နေ့အချိန်၌တွာလာလျင် နေရောင်အလင်းကိုမြင်ရသောကြောင့်ထိမိ၍မလဲတတ်ညအချိန်၌တွာလာလျင်မူကားအလင်းမရှိသောကြောင့်ထိမိ၍လဲတတ်၏ဟု မိန်တော်မူပြီးမှငါတို့အဆွေ လာဇရုသည်အိပ်ပျော်၏သူကိုနှိုးခြင်းအလိုငါငါတွားမည်ဟုမိန်တော်မူ၏တပည့်တော်တို့ကလည်းသခင်သူသည်အိပ်ပျော်လျင်တက်တာရလိမ့်မည်ဟုရှောက်ကြ၏ ယေရှုသည် လာဇရုသေကြောင်းကိုရည်မှတ်၍မိန့်တော်မူသော်လည်း၊ပကတိအိပ်ပျော်ကြောင်းကို မိန့်တော်မူသည်ဟုတပည့်တော်တို့သည်ထင်မှတ်ကြ၏။ထိုကြောင့်ယေရှုက၊လာဇရုသေပြီ။သင်တို့သည်ယုံကြည်မည်အကြောင်း၊ထိုအရပ်၌ငါမရှိသည်ကိုထောက်၍သင်တို့အတွက်ငါဝမ်းမြောက်ခြင်းရှိ၏။သူ့ဆီသို့ယခုသွားကြကုန်အံ့ဟုအတည့်အလင်းမိန့်တော်မူ၏ ဒီတုမှုအမိရှိသောတောမကအကျွန်ုပ်တို့လည်းလိုက်၍သခင်နှင့်အတူအသေးခံကြကုန်အံ့ဟုတပည့်တော်ချင်းတို့အားပြောဆို၏အငယ်16မှ29ယေရှုသည် ရောက်တော်မူသောအခါလာဇရုကိုတင်းကြို၍တင်းကြိုင်းတွင်၌လေးရက်လွန်လေပြီဘေသနိယွာသည်ယေရုရှလင်မြို့နှင့်တဒိုင်လောက်သာကွာသည်ဖြစ်၍မာသနှင့် မာရီတို့၏မောင်တည်သောကြောင့် သူတို့ကိုနှစ်သိမ့်စေလိုသောငါယူဒလူများတို့သည်လာကြ၏ယေရှုကြွလာတော်မူကြောင်းကိုမာသသည်ကြားလျင်ကိုရော့ကိုခရီးဦးကြိုပြုခြင်းငှာတွား၏မာရိမူကားအိမ်၌ထိုင်လျက်နေ၏မာသကသခင်ကိုရောရှိတော်မူလျင်ဂျမဤမောင်မသေးပါ ယခုသေးလျက်ရှိတော်လဲကိုရောဒီဘုရားသခင်ကိုဆုတောင်းတော်မူသမျှအတိုင်းဘုရားသခင်ပေးတော်မူမီကို ကျွန်မသိပါ၏ဟုလျှောက်၏ယေရှုကလည်းတင်ဤမောင်သည်ထမြောက်လိမ့်မည်ဟုမိန်တော်မူ၏မာသကလည်းနောက်ဆုံးသော နေ့ဒီဟုသောထမြောက်ရာကာလ၌သူသည်ထမြောက်လိမ့်မည်ကို ကျွန်မသိပါသည်ဟုလျှောက်၏ယေရှုကလည်းငါသည်ထမြောက်ခြင်းအကြောင်း အသက်ရှင်ခြင်းအကြောင်းဖြစ်၏ငါကိုယုံကြည်သောသူသည်သေလွန်တော်လဲရှင်လိမ့်မည်ငါကိုယုံကြည်၍အသက်ရှင်သောသူရှိသမျှတို့သည်လည်း တေခြင်းနှင့်အစဉ်မပြတ်ကင်းလွတ်ကြလိမ့်မည်ငါစကားကိုယုံသလိုဟု မေးတော်မူလျင်မာသကဟုတ်ပါ၏သခင် ကိုရောဒီခရစ်တော်ဒီဟုသောဤလောကသို့ကြွလာတော်မူသောဘုရားသခင်၏သားတော်ဖြစ်တော်မူသည်ကို ကျွန်မယုံမှသည်ဟုလျှောက်၏အငယ်28မှ32ထိုသို့လျှောက်ပြီးမှမာသသည်တွား၍မိမိညီမ မာရိအားအရှင်ဖျားရောက်လာတော်မူပြီးတင့်ကိုခေါ်တော်မူသည်ဟုတိတ်ဆိတ်စွာခေါ်လေ၏မာရိသည်ထိုစကားကိုကြားလျင် အလျင်တစောထ၍အထံတော်သို့တွားလေ၏ထိုအခါယေရှုသည်ရွာထဲသို့မဝင်သေးမာသခီဥကြိုပြုသောအရ၌ရှိတော်မူသည်ထိုကြောင့်နှစ်သိမ့်စေသောစကားကိုပြောလျက်မာရိနှင့်အတူအိမ်၌ရှိသောယူဒလူတို့သည် မာရိအလျင်တစောထ၍ ထွက်သွားသည်ကိုမြင်ကြလျင်ငိုကြွေးခြင်းငါတင်းကျိုင်းသို့တွားပြီဟုဆို၍သူ့နောက်သို့လိုက်ကြ၏မာရိသည်ယေရှုရှိတော်မူရာအရတ်သို့ရောက်၍ကိုရော့ကိုမြင်လျင်ခြေတော်ရင်း၌ပြတ်ဝတ်လျက်သခင်ကိုရော့ရှိတော်မူလျင်ကျမ၏မောင်မသေးပါဟုလျှောက်၏အငယ်33မှ46မာရိမှစ၍လိုက်လာသောယူရလူတို့သည်ငိုကြွေးကြသည်ကို ယေရှုသည်မြင်တော်မူသောအခါအလွန်ညှိုးငယ်ခြင်းစိတ်ပူပန်ခြင်းရှိ၍အလောင်းကိုအဘယ်မှထားကြသနည်းဟု မေးတော်မူလျှင်သခင်ကြွ၍ကြည်တော်မူပါဟုရောက်ကြ၏ယေရှုသည် မျက်ရည်ကျတော်မူ၏ယူဒသူတို့ကကြည်ပါ လာဇရုကို အလွန်ချစ်တော်မူပါသည်တကားဟု ဆိုကြ၏အချို့တို့ကမျက်စိကန်းသောသူကို မြင်စေတော်မူသောဤသခင်သည် လာဇရုကိုမသေးစေခြင်းငှာမတတ်နိုင်သလောဟု ဆိုကြ၏။တပန်းယေရှုသည်အလွန်ညှို့ငယ်သောစိတ်နှင့်တင်းကြိုင်းတွင်သို့ရောက်တော်မူ၏။ထိုတွင်သည်မြေတွင်ဖြစ်၏။ကြောက်နှင့်ပိတ်ထား၏။ကြောက်ကိုရွှေ့ကြလောဟုယေရှုမိန်တော်မူလျင်တေလွန်သောသူ၏နှမမာတကသခင်ယခုဖြစ်လျင်နံလိမ့်မည်။လေးရရှိပါပြီဟုလျှောက်၏ ယေရှုကလည်းသင်သည်ယုံလျင်ဘုရားသခင်၏ဘုံအာနုဘော်တော်ကိုမြင်ရလိမ့်မည်ငါပြောပြီမဟုတ်လောဟု မိန်တော်မူ၏ထိုအခါသေလွန်သောသူ၏တင်းကြိုင်းမှကြောက်ကိုရွှေ့ကြ၏ယေရှုသည်လည်းအထက်သို့ကြည်မြော်လျက်အဖကိုရောဒီအကျွန်ုပ်စကားကိုနားထောင်တော်မူသောဂျေစုတော်ကြီးလှပါ၏ကိုရောဒီအကျွန်ုပ်စကားကို အစင်မပြတ်နားထောင်တော်မူသည်ကိုအကျွန်ုပ်သိပါ၏ သို့တော်လည်းကိုတော်သည်အကျွန်ုပ်ကိုစေလွှတ်တော်မူသည်ကိုဝန်းရံလျက်ရှိသောဤလူအပေါင်းတို့သည်ယုံကြည်စေခြင်းငှါသူတို့၏အကျိုးကိုထောက်၍ဤသို့အကျွန်ုပ်လျှောက်ပါ၏ဟု မိန့်မြွက်တော်မူပြီးမှ၊လာဇရုထွက်၍လာလော့ဟု ကြီးသောအသံနှင့်ဟစ်ခေါ်တော်မူ၏။ထိုအခါသေလွန်သောသူသည်မိမိခြေလက်၌ပန်းဆိုးနံရံနှင့်ရိပ်ပတ်လျက်၊မျက်နှာကိုလည်းပဝါနှင့်စည်းလျက်ထွက်လာ၏ ယေရှုကလည်းသူ့ကိုဖြေ၍လွတ်ကြလောဟုမိန်တော်မူ၏ထိုအခါမာရိစီတို့လာသောယူဒလူအများတို့သည်ယေရှုပြုတော်မူသော အမှုကိုမြင်လျင်ကိုရော့ကိုယုံကြည်ကြ၏အချို့မူကားပါရိရှဲတို့ထံသွား၍ယေရှုပြုတော်မူသောအမှုကိုကြားပြောကြ၏အငယ်49မှ59ထိုအခါယေဘရဟိအကြီးတို့နှင့်ပါရိရှဲများသည်လွတ်အရာရှိတို့ကို စည်းဝေးစေပြီးလျှင်ငါတို့သည်အဘယ်သို့ ပြုလျက်နေကြသနည်းထိုသူသည်များစွာသော နမိတ်လက္ခဏာကိုပြ၏သူကိုဤသို့အလွတ်ထားလျင် လူခတ်သိန်းတို့သည်ယုံကြည်ကြလိမ့်မည်ယောမလူတို့သည်လည်းလာ၍ငါတို့အယက်ဌာနကို၎င်းငါတို့အမျိုးကို၎င်းတုတ်တင်ပယ်ရှင်းကြလိမ့်မည်ဟုပြောဆိုကြ၏ထိုသူတို့အဝင် ထိုနှစ်တွင်ယေဘရဟိမင်းဖြစ်သောကာရဖအမည်ရှိသောသူက င်တို့သည်အလင်းမသိကြ။ယုဒလူမျိုးအကုန်အစင်ပျက်စီးသည်ထက်၊လူတယောက်သည် လူများတို့အတွက်သေသော်သာ၍ကောင်းသည်ကိုသင်တို့သည်မဆင်ခြင်ပါတကားဟုပြောဆို၏။ထိုစကားကို ကိုယ်အလိုအလျောက်ပြောဆိုသည်မဟုတ်။ထိုနှစ်တွင်ယဇ်ပုရောဟိတ်မင်းဖြစ်လျက်၊ယေရှုသည် ထိုအမျိုးအတွက်သေရမည်ဟူ၍၎င်း၊ထိုအမျိုးအတွက်သာမက၊အရပ်ရပ်တို့၌ကွဲပြားလျက်ရှိသော ဘုရားသခင်၏သားများကို အတူစုဝေးစေခြင်းငှာတေရမည်ဟု၍၎င်းပရောဖက်ညံနှင့်ဟောပြော၏ထိုနေ့မှစ၍ကိုရောဤအသက်ကိုတတ်ခြင်းငှာတိုင်ပင်ကြံစီကြ၏ထိုကြောင့်ယေရှုသည် နောက်တဖန်ယူဒလူတို့တွင်ထင်ရှားစွာမလှဲ့လေပဲထိုအရမှထွက်၍တောနှင့်အနီးအေဖရိအမည်ရှိသောမြို့သို့ကြွ၍တပည့်တော်တို့နှင့်အတူနေတော်မူ၏ ယုဒပတ္တကပွဲခန်းဤတွင် လူများတို့သည်မိမိတို့ကိုတန်ရှင်းစေခြင်းဟံပွဲမခံမီအရရတို့မှယေရုရှလင်မြို့သို့လာကြ၏ထိုသူတို့သည်ယေရှုကိုရှာဖွေ၍အချင်းတို့အဘယ်သို့ထင်ကြသနည်းသူသည်ပွဲသို့မလာသလိုဟုဗိမာန်တော်၌ရက်လျက်အချင်းချင်းမေးမြန်းကြ၏ထိုအခါအဘယ်သူသည်ယေရှုရှိရာအရက်ကိုသိလျင် သူကိုဖန်ဆည်းစေခြင်းဟံပြညွန်ရမည်ဟု ယေပရောဟိတ်အကြီးတို့နှင့်ဖာရိရှဲတို့သည်မှာခဲ့ကြပြီ